我最最也是爱。 အဲ့တော့ရက်ွက်တွေထဲမှာအခုနည်းနည်းလေးနာမည်ကြီးနေတာကိုဗစ်ကနေတက်တာွားတယ်တက်တာွားပြီးတော့14ရက်15ရက်လောက်နေတော့မှကိုဗစ်စဖြစ်တဲ့နေ့ရစပြီးတော့ဗောနော်တက်တာွားကြီး5 6ရက်เนาะစဖြစ်တဲ့နေ့ကနေ14 15 16အဲ့ဒီရက်တွေလောက်မှာရုတ်တရက်သေသွားတယ်ရေထချိုးလိုက်တာသေသွားတယ်ရေချိုးလိုက်တာသေသွားတယ်ကိုဗစ်ကရေမချိုးရဘူးအဲ့ဒီ user တွေကမှားပါတယ်ဘာဖြစ်လို့သေတာလဲသေတာအန္တရာယ်ဟုတ်တယ်သေနိုင်ပါတယ်ဘာဖြစ်လို့သေနိုင်တာလဲဆိုတော့ယောဂကြောင့်ပါ ကိုဗစ်ကခန္ဓာကိုယ်ထဲမှာရှိနေတဲ့ system တွေစနစ်တွေအများကြီးကိုတိုက်ခိုက်ဖျက်ဆီးလိုက်ခဲ့တယ်။အဲ့လိုဖျက်ဆီးခဲ့တဲ့နေရာမှာဘာတွေရှိလဲဆိုတော့ကျွန်တော်တို့သွေးကြောလေးတွေကရောင်ရမ်းပြီးတော့အဲ့သွေးကြောထဲမှာစီးဆင်းနေတဲ့သွေးတွေကခဲသွားတာမျိုးတွေရှိတယ်။အဲ့ဒီအချိန်မှာနေကောင်းသွားတယ်လူကနလန်ထလာတဲ့အချိန်မှာလှုပ်လှုပ်ရှားရှားလှုပ်တယ်။လှုပ်လှုပ်ရှားရှားလှုပ်လိုက်လို့ရှင်တချို့သွေးခဲတွေကသွေးကြောထဲမှာခဲနေတဲ့သွေးခဲတွေကပဲ့ထွက်သွားတယ်ပြုတ်သွားတယ်သွေးခဲလေးတွေကအဲ့သွေးစီးကြောင်းတိုင်းကိုလိုက်လာ ဘယ်ထိရောက်သွားလဲဆိုတော့အဆုတ်သွေးကြောတွေထဲမှာသွားပြီးတော့ပိတ်သွားအဲ့တော့အဆုတ်ကိုသွေးမရောက်တော့ဘူးအဆုတ်သွေးမရောက်တဲ့အခါမှာရုပ်တရက်ရင်ဘတ်အောင်လာတယ်ရုပ်တရက်ရင်ဘတ်အောင်လာဆိုတော့အဆုတ်ကသွေးမရတဲ့အခါကျတော့အလုံးမလုံးနိုင်တော့အောက်ဆီဂျင်ရုပ်တရက်ထိုးကျသွားတယ်အဲ့မှာချက်ချင်းသေသွားတယ်ဒါမျိုးဖြစ်လာတတ်တယ်ဒါသည်ရုပ်တရက်သေရတဲ့အကြောင်းရင်းပါအဲ့တော့ရေထချိုးလိုက်တယ်နေကောင်းသွားပြီဆိုပြီးရေထချိုးလိုက်တယ်ဒါပေမဲ့ရုပ်တရက်ကြီးအောက်ဆီဂျင်တွေထိုးကျပြီးသေသွားရဆိုတာအခြေခံအချက်ကဒါပါရေချိုးလို့သေတာမဟုတ်ပါဘူးလှုပ်လှုပ်ရှားရှားလှုပ်လိုက်လို့အင်သာထသွားရင်လည်းသေသွားနိုင်ပါတယ် နော်အပေါ်တက်အောက်ထက်ဆဆင်းလိုက်ဆင်းလိုက်တက်လိုက်နဲ့လည်းတည်သွားနိုင်ပါတယ်ရုပ်တရက်အဲ့တော့အဲ့လိုမဖြစ်အောင်အဲ့လိုမဖြစ်အောင်ဘယ်လိုကာကွယ်မလဲဆိုလို့ရှိရင်ခုနကပြောတဲ့ဒီယောဂရဲ့သက်ဆိုင်ရာအဆင့်တွေမှာတိကျမှန်ကန်တဲ့စိတ်နှီးတွေနဲ့ကုသခဲ့မယ်ဆိုလို့ရှိရင်ဒီလိုနောက်ဆက်တွဲစိတ်မကောင်းစရာဖြစ်ရတဲ့အများကြီးရှောင်လာနိုင်မှာဖြစ်ပါတယ်။အော်ကိုကမမမကန်တဲ့နီလန်းတွေတုံးခဲ့မယ်ဆိုလို့ရှိရင်နေကောင်းသွားပြီးတောင်မှသူ့အတွက်အသက်အန္တရာယ်ရှိနိုင်ပါသေးတယ်။အဲ့ဒါလေးကိုတစ်ချက်ဂရုစိုက်ပေးပါ။ ရေချိုးလို့ရပါတယ်ကိုဗစ်သည်ရေမချိုးရအောင်ဆိုတာလုံးဝမှားပါတယ်ကျွန်တော်တို့အပူအရမ်းကြီးတဲ့ကလေးတွေမှာဆိုရင်တော့မှရေကိုတကိုယ်လုံးရေကိုရွှဲနေအောင်လောင်းချပြီးရေချိုးပေးပြီးတော့အပူကြအောင်လုပ်လို့ရပါတယ်အရေးကြီးတာလှုပ်လှုပ်ရှားရှားလှုပ်လို့မောလာပြီဆိုလို့ရှိရင်ချက်ချင်းအနားယူပြီးတော့အောက်ဆီဂျင်ကိုရှူပါအဲ့ဒါဒီအရန်အရေးကြီးတဲ့ချက်ပါလှုပ်လှုပ်ရှားရှားကိုဗစ်ဖြစ်ထားတဲ့လူဒီအဲများသောအားဖြင့်တော့တချို့ဆိုလို့ရှိရင်နှစ်လလောက်အထိကမောနေတတ်ပါတယ် ဟောအရင်လှုပ်လှုပ်ရှားရှားပြင်းပြင်းထန်ထန်လှုပ်ရှားလို့မရပါဘူးအားလေးကိုတစ်ချက် view site ဖို့လိုပါတယ်အဲ့တော့အပြင်မှာပြောသလိုရေချိုးလို့တည်တာတော့လုံးဝမဟုတ်ပါဘူး